အဲဒီယောဂီများအတွက်ပฏิပဌာဝိပဿနာတရားအထုနေကြဝိပဿနာဉာဏ်အတော်လေးပြည့်စုံနေတဲ့ပုဂ္ဂိုလ်များအလေအလားလောက်ပြည့်စုံနေတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်များကျေးဇူးများကိုရန်ဘောဇင်တရားဟောပြမယ်ဝိပဿနာဉာဏ်အစဖြစ်ကစားအထုဇအထုကစားယောဂီများအတွက်လဲကျေးဇူးများမှာပါ ဒီဘောဇင်တရားဒီဘောဇင်တရားကိုနှာကြတဲ့အခါကျတော့မိမိတို့ခန္ဓာကိုယ်ထဲမှာပေါ်နေတဲ့တရားသဘောကိုကိုညာလေးနဲ့ကိုပိုင်ဖြာဆုံးဖြတ်ပြီးဖို့သဘောပါပဲဘောဇင်တရားလေ1350ဒီနှစ်နတ်တော်လာပြီးကျော်ကိုရင်နေ ဒီနေ့ကစပြီးတော့ဘုဇင်တရားတပတ်တနေ့လျင်တပါးကြဟောသွားမှာဘောဇင်ဘာလို့ဘောဇင်ခေါ်တယ်လဲနားလည်လို့လို့တယ်ဘောဇင်ဆိုတာဘာလဲဘောဇင်ကဘောဇင်ကဆိုတဲ့ပါဠိကပဲဘောဇင်ဆိုပြီးတော့မြန်မာပြန်ကြတယ် ဘောဇင်ကဆိုတဲ့ပါဠိကိုပုတ်ခွဲတဲ့အခါကျတော့ဘောဓိအင်ကနှစ်ပုတ်ဖြစ်လာတယ်ဘောဓိကတပုတ်အင်္ဂါကတပုတ်ဘောဓိဆိုတာကတော့သစ္စာ၄ပါးဟိုဘောဓိအရာယူရတာပါပဲဒါကြောင့်ဘောဇတိအိတ်တာယတိဘောဓိလို့ဝိဇုဆိုတယ်ဘောဓိဆိုတဲ့ပုဂ္ဂိုလ်ဘောဓိဆိုတာသစ္စာ၄ပါးတရားပါပဲဘောဓိယအင်္ဂောဘောဇင်္ဂော သစ္စာ၄ပါးကိုသိခြင်းအကြောင်းဖြစ်သောတရားကိုဘောဇဉ်လို့ခေါ်တယ်ဒီလိုမှတ်ထားပါ။ဘာဖြစ်လို့ဘောဇဉ်ခေါ်တယ်လဲလို့မေးရင်သစ္စာ၄ပါးကိုသိခြင်းအကြောင်းဖြစ်သောကြောင့်ဘောဇဉ်ခေါ်တယ်လို့မှတ်။ဒီနေရာမှာဘောဇဉ်ကဆိုတော့အင်္ဂါတရာကအကြောင်းတော်အနေကိုခေါ်တယ်။ဒီနေ့အပြည့်ဆိုရင်အင်္ဂါတရာကအစိတ်အပိုင်းဟူသောအနေကိုလည်းခေါ်တယ်။အစိတ်အပိုင်းဆိုတဲ့အနေရာမှာလည်း ဒီသစ္စာလေးပါးတရားကိုသိဖို့ရန်အတွက်အစေပိုင်းအင်္ဂါတွေအများကြီးရှိတဲ့အ ਨੇ ကဘောဇင်တရားလဲတစ်ခုအပါဝင်တရားပဲဒီလိုအဓိပ္ပာယ်ရပါတယ်။အားရမို့သစ္စာလေးပါးကိုသိခြင်းအကြောင်းဖြစ်သောကြောင့်ဘောဇင်တနည်းအားဖြင့်သစ္စာလေးပါးကိုသိခြင်းဤအစိအပိုင်းအင်္ဂါဖြစ်သောကြောင့်ဘောဇင်လို့အကျဉ်းချုပ်လေးနားလည်ထားကြပါဦး။ အဲ့ဒီဘောဇင်တရားဆိုတာဘယ်ပုဂ္ဂိုလ်မှဖြစ်နိုင်တယ်လဲဆိုတော့အာရတဝိပဿကဆိုတာဝိပဿနာတရားအထုတဲ့ပုဂ္ဂိုလ်မှမှဖြစ်နိုင်တယ်တဲ့ဘောဇင်တရားဆိုတာဟာအာရတဝိပဿကပုဂ္ဂိုလ်ခေါ်တဲ့တတိပဋ္ဌာဝိပဿနာတရားကိုနိမှန်လန်းမှန်အထုနေတဲ့ပုဂ္ဂိုလ်ရဲ့သန္တာမှာသာလျှင်ဘောဇင်တရားဆိုတာဖြစ်နိုင်တယ်ဒီဘောဇင်တရားဟာဘယ်ခြေကစပြီးတော့ ထင်ရှားပေါ်လာသလဲလို့ဆိုရင်တော့ဥဒိယဘုရားဉာဏ်ကစပြီးတော့ဟိုမူထင်ရှားလာတယ်တဲ့အာဥပဒနာဉာဏ်ဒီမှာတော့ဖြစ်သေးသလောက်တော့ဖြစ်မှာပေါ့ဒါပေမဲ့ဥဒိယဘုရားဉာဏ်ကစပြီးတော့ဘောဇင်တရားတွေဟာကိုမူထင်ရှားပြီးဖြစ်ပေါ်လာပါတယ်တဲ့ဒါဘောဇင်တရားထင်ရှားလာတဲ့အချိန်ပေါ့ဒီဘောဇင်တရားဟာ ဖြစ်ပေါ်လာတဲ့အခါကျတော့တဘာချင်းတဘာချင်းဖြစ်ပေါ်လာသလားအာလုံး9ပါးစလုံးတပေါင်းတည်းဖြစ်ပေါ်လာသလားလို့ဆိုရှင်တော့9ပါးစလုံးတပေါင်းတည်းဖြစ်ပေါ်လာတယ်တဲ့ဒါပေမဲ့ထင်ရှားတဲ့ဘုဇင်ပြထင်ရှားတာပေါ့မထင်ရှားတာလည်းမထင်ရှားဘူးပေါ့သူအခါလျော်စွာဘုဇင်9ပါးမှာသူအခါလျော်စွာသူထင်ရှားဖြစ်ပေါ်လာမှာပေါ့ဖြစ်တာကတော့တပေါင်းတည်းဖြစ်ပါတယ်တဲ့ကြံကံများအရာအဲရဘောဇင်တရားဆိုတာဘာကိုခေါ်တယ်လဲဆိုတော့သစ္စာ၄ပါးကိုသိခြင်းအကြောင်းဖြစ်သောကြောင့်ဘောဇင်ခေါ်တယ် ဒီနည်းအားဖြင့်သစ္စာလေးပါးကိုသိခြင်းဤအစိတ်အင်္ဂါဖြစ်သောကြောင့်ဘောဇင်ခေါ်တယ်ဘောဇင်တရားဟာဘယ်ပုဂ္ဂိုလ်တဏ္ဍာမှာဖြစ်တယ်လဲလို့မေးရင်အာရတဝိပါဒကခေါ်တဲ့ပฏิပဌာဝိပါဒနာတရားကိုနိမှန်လမ်းမှအားထုတ်တဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာသာလင်ဖြစ်တယ်။ဘယ်အခြေကစပြီးတော့ပေါ်လွင်ထင်ရှားလာတယ်လဲလို့ဆိုရင်ဥဒိယပကဉဏ်ကစပြီးတော့ဘောဇင်တရားတွေဟာယောဂီများတန်တန်မှာထင်ရှားပေါ်လာတယ်တဲ့ အာဝိပဒနာဉာဏ်မှာတော့ထပ်ပြီးအားလျော်စွာတော့ဖြစ်ပါတယ်။သင်စားတာကတော့ဥရိယဗျာဉာဏ်ရောက်တဲ့အခါကျတော့မှပုံမူသင်စားလာပါတယ်။ဘိုးစဉ်တရားခုနှစ်ပါးဟာဘယ်လိုပေါ်လာသလဲဆိုတော့တပေါင်းတည်းပေါ်လာတယ်တဲ့။ဒါပေမဲ့သင်စားတဲ့ဘိုးစဉ်တရားကသင်စားပြီးတော့မသင်စားတဲ့အခါလည်းတချို့ဘိုးစဉ်တရားမသင်စားပေါ့။အဲလိုအာသန်တဲ့ဘိုးစဉ်တရားကဘိုးစဉ်တရားများကပုံမူသင်စားလာပေါ့။အာမတန်သေးတဲ့ဘိုးစဉ်တရားတွေကသိမသင်စားသေးဘူးပေါ့။ အဘောဇင်တရားရဲ့အချင်းချုပ်ပြပြပြထိုက်တော့အချက်လက်ဒါပါပဲတတိပံဘောဇင်ကနေပြီးစဟောပန္တဝါဣဇတံတတိပံဘောဇင်ကအထိမေဣဇတံတတိပံဘောဇင်ကောတိပသနာတိအတံတံဝါဣဇတတတိပံဘောဇင်က နာတိမေဣဇဒာတတိတံဘောဇင်ဂောတိပသနာတိယထာသာအနုပနာသာတတိတံဘောဇင်ကသာဥပ္ပါဒောဟောတိတင်စပသနာတိယထာသာဥပ္ပနာသာတတိတံဘောဇင်ကသာဘာဝနာပါရိဘူရိဟောတိတင်စပသနာတိဘေကဝေယဟန်တော်ဣဒဣသာသနာတော်၌ဘိက္ခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည် ဣဇတံကိုတွင်သန္တာ၌သန္တံထင်ရှားရှိသောတတိသံဘောဇင်ကဝါတတိသံဘောဇင်ပြကိုမူလီမေငါဣဇတံကိုတွင်သန္တာ၌တတိတံဘောဇင်ကိုတတိတံဘောဇင်တရားသည်အဋ္ဌိရှိဤဒီဤသို့ပဇန္နာတိသိရမည်ဧဇာတံကိုတွင်သန္တာ၌အတ္တတံထင်ရှားမရှိသောတတိတံဘောဇင်ကံဝါတတိတံဘောဇင်တရားကိုမူလီ မေငါဣဇတံကိုဒင်းတန္တာ၌တတိတံဘောဇင်ကောတတိတံဘောဇင်တရားသည်နတ္တိမရှိသေးဟေဣတိဤသောပဇနာတိတရားမည်ယထာသအကျင့်ချင်းအဖြစ်လီအနုပ္ပန္နသာရှိကမဖြစ်မှုသေးသောတတိတံဘောဇင်ကသာတတိတံဘောဇင်တရားဤဥပ္ပါဒောယခုအသစ်တပံထူကြ၍ဖြစ်ပေါ်လာရင်းသည်ဟောဒီဖြစ်၏ သင်္ဆထုအသိဖြစ်ပေါ်လာတဲ့အကြောင်းကိုလည်းပသနာတိသိရမည်ယထာသအကျင်ချင်းရအဖြစ်လေဥပ္ပနာသာဖြစ်ပေါ်လာပြီးတော့တတိသံဘောဇင်ကသာတတိသံဘောဇင်တရားဤဘာဝနာပါရိပူရီမိမိသာဓမ္မအပြည့်အစုံပွားများပြီဟောဒီပြီသင်္ဆထုအပြည့်အစုံပွားများပြီတဲ့အကြောင်းကိုလည်းပသနာတိသိရမည်ဤဒီဤတော့တတိသံဘောဇင်ကသာတတိသံဘောဇင်တရားဤ ဥပ္ပါတိန်ဖြစ်ပုံခြင်းအရာကိုဒေဝတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တတိဒါပတိသံဘောဇဉ်တရားရဲ့ဖြစ်ပုံ၄မျိုးပတိသံဘောဇဉ်တရားဖြစ်ပုံ၄မျိုးရှိတယ်နံပါတ်1 မိမိဗန္ဓမာတတိသံဘောဇဉ်တရားတွေဖြစ်နေရင်ဖြစ်မှသိရမယ်ယောဂီကဗန္ဓမာတတိသံဘောဇဉ်တရားတွေဖြစ်နေတဲ့ဆိုရင်ဖြစ်မှသိရမယ်နံပါတ်1မိမိဗန္ဓမာတတိသံဘောဇဉ်တရားဟာလုံးဝမဖြစ်သေးဘူးဆိုရင်မဖြစ်မှသိရမယ်နံပါတ်3 မိမိသန္တာမှာတတိတံဘောဇဉ်တရားတွေဟာရှိကတဲ့ပုံမူထူကြပြီးတော့ဖြစ်ပေါ်လာတယ်ဆိုရင်လည်းအဲ့ဒီပုံမူထူကြပြီးဖြစ်ပေါ်လာတဲ့အကြောင်းကိုသိရမယ်။နံပါတ်၄မိမိသန္တာမှာတတိတံဘောဇဉ်တရားတွေဟာအပြည့်အစုံပွားများပြီးပြီးဖြစ်ပြီးပြီးဆိုရင်လည်းဟောငါရဲ့သန္တာမှာတတိတံဘောဇဉ်တရားတွေဟာအကုန်လုံးဖြစ်ပြီးပြီလို့သိရမယ်။၄ချက်ရှိတယ်အစီနီးဘယ်နှချက်ရှိတော့ အဲ့ဒီလေးချက်ကိုနားလည်ဖို့လိုတယ်ဖြစ်ရင်ဖြစ်မှန်သိရမယ်မဖြစ်ရင်မဖြစ်မှန်သိရမယ်ပုံမူပြီးတော့ဖြစ်လာရင်လည်းပုံမူပြီးတော့ဖြစ်တယ်ဆိုတာသိရမယ်အတိအစုံဖြစ်ပြီးပြီဆိုရင်ရှိလည်းအတိအတိအစုံဖြစ်ပြီးပြီဆိုတာသိရမယ်ဒီလေးချက်ဘိုးကိုမှန်းပြီးတော့ကြီးပေါ့ခေါ်တဲ့တရားနဲ့မြတ်စွာဘုရားကြီးဟောတဲ့တရားတော်နဲ့အခုတဏ္ဍာမှာဖြစ်တဲ့တရားနှိုက်ရှင်ကြီးပေါ့စဉ်းစားကြီးပေါ့အဲဒီတော့ဒီသတိသဘောစဉ်တရားဖြစ်ပုံက လက္ခဏာရာဇပစ္စုပ္ပထံအဲ့ဒီတရား၃ပါးသင်္ချာလာလိမ့်မယ်လက္ခဏာအဖြစ်သင်္ချာတဲ့အခါလဲရှိတယ်ရာဇခေါ်တဲ့ကိစ္စအနေအဖြစ်သင်္ချာတဲ့အခါလဲရှိတယ်ပစ္စုပ္ပထံအနေနဲ့ဉာဏ်ထဲမှာပေါ်လွင်လာတဲ့အခါလဲရှိတယ်အဲ့ဒါ၃မျိုးပြရမယ်လက္ခဏာနဲ့ပြီးတဲ့ဟာလည်းပဲတစ်မျိုးပဲ ရာသခေါ်တဲ့ကိစ္စသဘောနဲ့ပြီးတာကလည်းတစ်မျိုးပစ္စုပ္ပထန်အနေနဲ့ပြီးတာကလည်းတစ်မျိုးသုံးမျိုးပြရမယ်ဘယ်လိုပြီးရင်လက္ခဏာနဲ့ပြီးတယ်ဘယ်လိုပြီးရင်ရာသနဲ့ပြီးတယ်ဘယ်လိုပြီးရင်ပစ္စုပ္ပထန်နဲ့ပြီးတယ်ဆိုတာခုတရားဟောပြမှာပေါ့အဲဒါလက္ခဏာရာသပစ္စုပ္ပထန်အဲ့ဒီတရားသုံးမျိုးနဲ့ပိုင်းခြားပြီးပြီးထားရမယ်တဲ့တတိသံဘောဇင်ကောတတိသံဘောဇင်တရားသည် အပိလာဘနာလက္ခဏောဘူတောင်းအသွင် မပေါ်လွင်ပဲအာယုန်၌ခိုင်ငယ်ခြင်းလက္ခဏာရှိ၏တတိသဘောစဉ်တရားရဲ့လက္ခဏာကအာယုန်၌ခိုင်ငယ်ခြင်းလက္ခဏာရှိတယ်ဥပမာပေးထားတယ်ဘူတောင်းအသွင် မပေါ်လွင်ပဲအာယုန်၌ခိုင်ငယ်ခြင်းလက္ခဏာရှိ၏ဘူတောင်းကလေးများရည်ထက်ချလိုက်ရင် ပေါ်နေသလားမြုပ်သွားသလားဘာလို့ပေါ်တာတော့အေးတတိသဘောစဉ်တရားဖြစ်လာပြီဆိုရင်အဲ့ဒါလို့ပေါ်ပေါ်ဆာဆာမျိုးမဟုတ်ဘူးတဲ့ဘူတောင်များပေါ်သလိုရေပေါ်ပေါ်သလိုမဟုတ်ဘူးအာယုံထဲမှာခိုင်မြဲပြီးတော့နေတယ်ဘူတောင်ပေါ်သလိုပေါ်ပြီးတော့နေတာမျိုးမဟုတ်ဘူးခိုင်မြဲပြီးနေတဲ့သဘောတရားမြေထဲမှာ တွဲနေတဲ့သစ်ပင်များခိုင်မြဲနေသလိုသင်္ချင်းကြီးများခိုင်မြဲနေသလိုခိုင်မြဲနေသောသဘောတရားဟာတတိတံဘောဇဉ်တရားရဲ့လက္ခဏာပဲအာယုန်ထဲမှာခိုင်မြဲနေတဲ့သဘောဟာတတိတံဘောဇဉ်ရဲ့လက္ခဏာပဲမပေါ်လွေစေခြင်းသုံးဆုံးမျိုးစေခြင်းကိစ္စလက္ခဏာရှိတယ်မပေါ်လွင်စေဘူးဆိုတော့အာယုန်ထဲမှာမြုပ်ပြီးတော့နေတယ်နင်းဝင်နေတယ်အဓိပ္ပာယ်ရတယ် ဘူတောင်းဆိုတာဟာတရားမရှိတဲ့အတွက်ကြောင့်မို့ရည်စည်းကြောင်းထဲသူကမျောပါနေတယ်ရေကန်ထဲဘူတောင်းကလေးခြားထားလဲဆိုရှင်ရှိကလေတိုက်တော့ဘူတောင်းကလေးဟာနောက်ကိုလွတ်သွားတယ်တောင်ကလေတိုက်ရင်မြောက်ကိုလွတ်ပြီးတော့သွားတယ်အဲဒါတရားမရှိတော့ဘူတောင်းဟာ လေတိုက်တဲ့နေရာကို သူကသွားနေရတယ်တဲ့ရည်စည်းကြောင်းထဲမျောပြီးတော့နေရတယ်အဲဒါလိုပဲတဲ့တတိမရှိတဲ့တတိမခိုင်မြဲတဲ့စိတ်လည်းပဲ အထိတ်အကွာမရှိတဲ့အတွက်ကြောင့်မို့ကိလေသာရည်စည်းရောင်ထဲမျောပါနေတယ်အထိတ်အကွာမရှိတဲ့တတိမရှိတဲ့စိတ်ဟာအထိတ်အကွာမရှိတဲ့အတွက်ကြောင့်မို့ကိလေသာရည်စည်းကြောင်ထဲစိတ်ကလေးဟာမျောပါနေတတ်တယ်ဒါကြောင့်ဟောတရားထင်ခါကျတော့စိတ်ထွက်တယ်စိတ်ထွက်တယ်စဉ်းစားတယ်စိတ်ပူတယ်ဆိုတာဟာအာယုံထက်မှတတိမမြဲသေးလို့အာယုံထက်မှတတိမြဲသွားရင်တတိဟာ မှန်မှတ်တတိလေးဟာမှန်စိတ်လေးအပြင်ကိုမထွက်တော့ဘူးတရားအားထုတ်ကာသယောဂီတွေမှာတရားထုတ်ရေပေါ့အတော်တော်ကြာပြီမဲ့အာယုံများနေတဲ့ယောဂီများကြတော့အာယုံထက်မှာစိတ်ကမတည်ငြိမ်ဘူးတည်ငြိမ်တည်ငြိမ်တဲ့အခါတည်ငြိမ်မတည်ငြိမ်တဲ့အခါမတည်ငြိမ်အဲ့ဒါလိုပြောင်းပြန်ဖြစ်နေကြတဲ့အခါအပြန်အလှန်ဖြစ်နေကြတယ်အဲ့ဒါလိုအာယုံမှအာယုံထက်မှာစိတ်ကလေးမတည်မငြိမ်ဖြစ်နေတဲ့သဘောတရားဟာ တတိတံဘောဇင်တရားမပေါ်သေးလို့ပဲတတိတံဘောဇင်တရားပေါ်လာပြီဆိုရှင်ဟောဒီတတိလေးကအာယုန်ထဲမှာခိုင်မြဲနေတယ်နှင်းဝင်ပြီးတော့နေတယ်အာယုန်ကိုဘယ်တော့မှမလွတ်တော့ဘူးတဲ့အာယုံကိုဘယ်တော့မှမလှော့ပဲအမြဲတမ်းသူကအစောက်ပြီးတော့ဖမ်းနေတယ်တဲ့တကားဝါကနေပြီးတော့လူတရားရမ်းနေတယ်ဆိုရင်ဟောဒီအိမ်ထက်ကိုဘသူတွေဝင်သွားဝင်လာတယ်ဘသူတွေထွက်သွားတယ်ဆိုတော့မသိရဘူးလား သိရပါဘူး။ဘာလို့သိတာတော့ဘာလို့သိတာတော့စောက်ပြီးတော့ကြီးနေလို့မကြီးဘူးဆိုရှင် ပြီးပါမလားသိပါဘူးဒါလိုပဲတဲ့အာယုံကလေးကိုစောက်ပြီးတော့ကြီးနေတော့စောက်ပြီးတော့ဖမ်းနေတယ်ဆိုတော့ရှင်တော့ဟောတတိလေးကဘလို့နေတယ်အစကလေးကဘယ်ထွက်သွားတယ်ဘလို့ဝင်လာတယ်ကိလေသာတွေပေါ်လာတယ်ကိလေသာတွေပျောက်သွားတယ်လို့မသိနိုင်ဘူးလားသိပါဘူးအဲတတိရှိရင်သိတယ်တတိမရှိရင်မသိဘူးတဲ့ရေစီကြောင်းတဲ့ ကိလေသာရေစီးကြောင်းထဲမျောပါနေတယ်မျောပါနေရင်တော့တတိသံဘောဇဉ်တရားတွေမရှိသေးဘူးမဖြစ်သေးဘူးတဲ့အဲ့ဒါနားလည်ဖို့လိုတယ်ဒါကြောင့်လူကြီးမှာကတော့တတိသံဘောဇဉ်ရဲ့လက္ခဏာတရားဆိုတာဟာအာယုံထဲမှာခိုင်မြဲနေတဲ့သဘောအာယုံကိုသေးသေးချာချာတိတိမိမိသိနေတဲ့သဘောအာယုံထဲမှာစိတ်ကလေးအမြဲတမ်းကန့်ပြီးတော့နေတဲ့သဘောဒါတတိသံဘောဇဉ်ရဲ့လက္ခဏာပဲတဲ့ ဖောင်းတယ်ဆိုလို့ရှိရင်ဖောင်းတဲ့အာယုန်ထဲမှာစိတ်လေးကကပ်ပြီးတော့နေတယ်ပိန်တယ်ဆိုလို့ရှိရင်ပိန်တဲ့အာယုန်ထဲမှာစိတ်လေးကကပ်ပြီးတော့နေတယ်အပြင်မထွက်တော့ဘူးဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ဆိုလို့ရှိရင်ဖောင်းတဲ့အာယုန်ထိုင်ပိန်တဲ့အာယုန်ထိုင်တဲ့အာယုန်ထိတဲ့အာယုန်အဲ့ဒီရှုမှန်းနေတဲ့အာယုန်တွေထဲမှာသာလဲတတိကလေးကကခနဲ့ကခနဲ့အမြဲတမ်းကြကြပြီးတော့နေတယ်ဖြစ်ဖြစ်နေတယ်တဲ့အပြင်ကိုမထွက်တော့ဘူးတဲ့ထွက်ပြီမလဲခက်တာခဏလေးပဲအပြင်ကိုထွက်တယ်ခဏလေး စိတ်ကလေးအပြင်ထွက်မဲ့ဆိုရှင်ချစ်ခင်ပဲဖမ်းမိသွားတယ်အရင်ကတော့ဖမ်းလို့မရဘူးစိတ်ထွက်ပြီးအကြာကြီးကြာမှစိတ်အပြင်ကိုထွက်မှသည်တယ်အများကြီးအပြင်မှာစိတ်ကလေးကအကြာကြီးအများကြီးအချိန်ကြာကြီးနေမှတတိကလေးကပြန်ရတယ်ခုကတော့အဲ့လိုမဟုတ်တော့ဘူးတတိတန်ဘောဇင်တက်ဖြစ်ပြီဆိုရင်စိတ်ကလေးထွက်ရင်လည်းပဲချစ်ခင်ထွက်မှန်တည်တယ်ထွက်ထွက်မလို့လုံးနေတဲ့စိတ်ကလေးကိုလည်းချစ်ခင်ပဲသူက ဖမ်းမိသွားတယ်ဖမ်းမိသွားရင်အဲ့ဒီစိတ်ကလေးအပြင်ထွက်လို့ရသေးရဲ့လားမရပါဘူးဒါပဲလို့ဖမ်းမိသွားလို့တရားနာတော့ငွေပြီးတော့နာအနေနဲ့မေ့လို့ရှိရင်ဖြစ်ခင်ဖြစ်နေအောင်တရားနာစိတ်ကလေးအပြင်ထွက်မယ်ဆိုတော့အပြင်ထွက်မယ်လို့လုံးနေတဲ့အခါချစ်ချစ်ဖမ်းမိသွားတယ်ဟုတ်တော့မလားဘာလို့ဖမ်းမိတာတော့တတိကလေးကသူ့ကိုစောက်နေတယ်နင်ဘာလုံးမလဲပေါ့ စိတ်ကလေးကိုနင်ဖယ်ပြေးမလဲပေါ့လည်းပဲအတင်းညှိပြီးတော့ခေါ်သွင်းရင်စိတ်ကလေးကထွက်လို့ရသေးလားအရင်ကတော့ဖြင့်သူထွက်ပြေးတယ်ဖတ်လို့မီးရလားမမီးဘူးဟိုပြေးလိုက်ဒီပြေးလိုက်ဟိုရက်လိုက်ဒီရောက်လိုက်တခါတည်းရောက်ရက်ခါလို့ပေါ့ဟောအခုတော့ဖြင့်တတိကလေးအားကောင်းလာပြီတတိသံဘောစဉ်တရားပေါ်လွင်လာပြီဆိုတော့တတိကလေးကထားတဲ့နေရာလေးမှာသူကတည်မြဲနေတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ် အဲ့ဒီအာယုံလေးတွေမှာသာလင်စိတ်ကလေးကကကနဲ့ကကနဲ့စူးစိုက်ပြီးတော့ကြားနေတယ်တဲ့အဲ့လိုစိတ်အပြင်ကိုမထွက်ဘဲနဲ့ကိလေသာအနှောင့်အယှက်တွေကင်းပြီးတော့အာယုံတွေပေါ်မှာသာလင်စိတ်ကလေးဟာအမြဲတတိကလေးအမြဲတမ်းတည်ငြိမ်ပြီးတော့နေတဲ့သဘောကိုတတိသံဘောဇဉ်ရဲ့လက္ခဏာတရားလို့ဆိုတယ်။ဒါကြောင့်မို့တတိသံဘောဇဉ်ကောတတိသံဘောဇဉ်တရားသည်အပိလာဝနာလက္ခဏော ဘုံတော်အစဉ်မပေါ်လွင်ပဲအာယုန်၌ခိုင်မြဲခြင်းလက္ခဏာရှိ၏မပေါ်လွင်စေခြင်းသုံးဆုံးမြုပ်စေခြင်းကိစ္စလက္ခဏာရှိ၏လက္ခဏာရှိ၏တရားမရှိတဲ့ဘုံတော်ဟာရည်စည်းကြောင့်ထဲမျောပါနေသလိုတတိသံဘောဇဉ်တရားရှိလာလားတတိကလေးအားကောင်းလာရင်ကိလေသာရည်စည်းကြောင့်တဲ့စိတ်ကမြုပ်ပြီးတော့မပါတော့ဘူးတဲ့အဲဆိုလိုပါတယ်စိတ်ကလေးကအပြင်ကိုခဏခဏထွက်ရဆိုရင်ဘာလို့ထွက်တာတော့ တတိမရှိလို့တတိမရှိတဲ့စိတ်ဟာအထိတ် အကွန်မရှိတဲ့အတွက်ကြောင့်မို့ကိလေသာရည်စည်းကြောင့်ထဲမျောပါနေတယ်လေတရားအထုကစားကတော့ကိလေသာရည်စည်းကြောင့်ထဲစိတ်လေးမျောပါပြီးတော့မနေဘူးလားဒါပေမဲ့ယောဂီတွေကရိသရက်ခသာတရနှစ်ရရှိသေးတယ်ပေါင်းတာပင်နာလေးမှန်းလို့ရရဲ့လားလို့ရပါတယ်ဗျာလို့ပြောတာပါပဲသူကအဲ့ဒီဖောင်းပေအာရုံပမာစိတ်ကလေးဘလောက်ကြာရထားနိုင်တုံးဆိုမိနစ်30မိနစ်40ထားနိုင်ပါတယ်ဗျာလို့ အတော်ထနိုင်သားပဲဟုတ်ပါတယ်ဗျာဒီမှာလျှောက်တာပါတော်ထနိုင်သားပဲနော်ဟုတ်ပါတယ်ဗျာလျှောက်တာပါပဲသူနောက်လည်းရသူကလည်းပဲသူ့အလိုကြသူဖြေတာပေါ့ယောဂီတယောက်ဟာတပတ်လောက်တွင်းမှာဈေးကိုမိနစ်30မိနစ်40ထားနိုင်ရလားထားနိုင်တယ်ဆိုရှင်တော့သူအဲ့ဒီယောဂီဘာယောဂီဆိုမလဲသူစိတ်ကလေးသူမသိဘူးပေါ့ဟုတ်တယ်မလားမသိသေးဘူးပေါ့မသိသေးဘူးဆိုတော့သူစိတ်ကလေးအာယုံမှာစိတ်ကလေးကန့်နေတယ်သူထင်ရတာကိုဟုတ်တယ်မလား တတိလို့သီလပြီဆိုခါကြတော့စိတ်ထွက်မှန်ပြီးရင်ဆိုရှင်တော့ပြအဲ့ဒါတတိအားကောင်းလာပြီစိတ်ကလေးအထွက်မှန်ဝင်မှန်ပြီးရင်တတိကလေးအားကောင်းလာပြီထွက်မှန်ဝင်မှန်မသိဘူးဆိုရှင်တတိကလေးကအာမကောင်းသေးဘူးယောဂီများကစိတ်ကလေးအပြင်ကိုထွက်တယ်လို့ပြောရင်ဆရာကအပြစ်တင်ခံမှာစိုးလို့မထွက်ပါဘူးလို့ဘူးကွယ်တတ်တယ်ဒါလေးတွေကကောင်းတာမျိုးမဟုတ်ဘူးအဝင်ထွက်နားလိုက်ရမယ်လားဒါတတိတံဘောဇဉ်ရဲ့လက္ခဏာတရား အရဟတကဘယ်လိုသဘောရှိတယ်လဲဆိုတော့တတိသံဘောဇင်ကောတတိသံဘောဇင်တရားသည်အသံမောသရသောအာယုံကိုမပြောက်ပြဲစေခြင်းကိစ္စရှိ၏အသံမောသရသော အာယုံကိုမပြောက်ပြဲစေခြင်းကိစ္စရှိ၏တတိသံဘောဇင်ရရသခေါ်တဲ့ကိစ္စကအာယုံကိုမပြောက်ပြဲစေခြင်းကိစ္စရှိတယ်ဆိုတော့အာယုံကိုသူထိထိမိမိသူယူထားတယ်ဟုတ်တယ်မဟုတ်လား အာယုံကိုမပြုတ်ပြက်စေဘူးအာယုံကိုမပြုတ်စေဘူးမပြက်စေဘူးဆိုတော့သူ့စိတ်ထဲမှာအာယုံဟာထင်ထင်ရှားရှားရှိတယ်ဆိုတာမထင်ရှားဘူးလားအဲပေါ်လာတဲ့အာယုံအကုန်လုံးသူထိတိမိမိသိထားတယ်တဲ့ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဆိုရင်အဲ့ဒီတတိကလေးဟာအဲ့ဒီဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဆိုတဲ့အဲ့ဒီအာယုံတွေထဲမှာသာစိတ်ကလေးက စုပြီးတော့ကပ်ပြီးတော့နေတယ်အဲ့ဒီပေါ်နေတဲ့အာယုံတွေဟာဘယ်တော့မှစိတ်ထက်ကနေပြီးတော့ပြုတ်ပြဲပြီးတော့မသွားဘူးပေါ်သမျှအာယုံရှုသမျှအာယုံတွေပေါ်မှာအသိကလေးကအမြဲတမ်းကလျက်ပဲရှိတယ်ဒါကိုဆိုလိုတယ်အတ္တမောတရတော့အာယုံကိုမပြုတ်ပြဲစေခြင်းကိစ္စရှိတယ်အာယုံကိုပျောက်ွယ်မသွားအောင်သူကအောင်မေခြင်းကိစ္စရှိတယ်။အောင်မေခြင်းကိစ္စဆိုတာအမှန်ရနေတာပဲလူတရားကိုအမှန်ရနေရင်အဲ့ဒီပုဂ္ဂိုလ်မေးသလား မမွေဘူးကိုယ်နဲ့အမတာခင်မင်းနဲ့အမတာရင်းနှီးတဲ့မိတ်ဆွေတငယ်ချင်းများဆိုရှင်တရားတကြီးသွားပြီဆိုရှင်အဲ့ဒီပုဂ္ဂိုလ်အမြဲတမ်းမှန်ရနေတယ်မူလားအဲ့ဒါလို့မှန်ရနေခြင်းဟာသတိတရားပဲအဲသူကျေစုကုကျေစုကိုပြုထားတဲ့ပုဂ္ဂိုလ်ဆိုတော့အမြဲတမ်းကျေစုတရားကိုတတိယပြီးအမှန်ရပြီးတော့နေတယ်အဲ့ဒါအမှန်ရနေရသဘောတရားဆိုတာဆိုတာတတိယနေတာပေါ့အရင်ပေါ့အာယုံကိုသူကအမြဲတမ်းအမှန်ရနေတယ်အမှန်ရနေတယ်ဆိုတာ အမြဲတမ်းသူဟာတတိယနေတယ်အဲ့ဒီအာယုံကိုသူအမြဲတမ်းပြီးနေတယ်အာယုံဟာသူ့စိတ်ထဲကဘယ်တော့မှပြုတ်ွက်ပြီးတော့မသွားတော့ဘူးတဲ့အဲ့ဒီဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခက်တယ်ဆိုတဲ့အဲ့ဒီအာယုံတွေဟာသူ့စိတ်ထဲမှာအမြဲတမ်းကပ်ပြီးတော့နေတယ်တတိထဲမှာအမြဲတမ်းထင်ရှားနေတယ်အဲ့ဒါကိုအတ္တမောတရတလို့ခေါ်တယ်။အဲဒါအတ္တမောတရသောအာယုံကိုမပြောက်ပြဲစေခြင်းကိစ္စရှိ၏ အာယုံကိုပျောက်ကွယ်မသွားအောင်အောင်မေခြင်းကိစ္စရှိ၏အမှန်ရနေခြင်းကိစ္စရှိ၏ဒါတတိယကိစ္စတရားပဲလူရင်ဒိဗ္ဗမှာကတော့တတိစွန်အားဟာတကုံလုံးမှာခြုံငုံပြီးတော့သိနေရမယ်ယောဂီတို့ဖောင်းတယ်ပိန်တယ်ကိုမှန်ရင်းမှန်ရင်းနဲ့ဖောင်းတယ်ပိန်တယ်လို့သာဖောင်းတာပိန်တာကိုမှန်နေပြီမဲ့တတိကလေးဟာတကုံလုံးမှာခန္ဓာကိုယ်တကုံလုံးထဲမှာဘာဖြစ်ရလဲခြုံငုံပြီးတော့ သိသိနေရမယ်ဖောင်းပေပေါ်မှာအတိကလေးကတတိကလေးကကန်းနေပြီဆိုရင်ခန္ဓာကိုယ်မှာဘယ်ဟာပဲပေါ်ပေါ်ပေါ်သမျှတရားတွေလည်းအလုံးသူဟာသိလျက်သားပဲဖြစ်နေတယ်တဲ့တတိအမကောင်းခင်ကတော့အဲ့လိုမသိနိုင်သေးဘူးတတိအကောင်းလာပြီဆိုရင်မှတ်တာလေးကတော့ဘာမှတ်နေတာတော့ဖောင်းတယ်ပိန်တယ်ဒါလေးပဲမှတ်နေတယ်ဒါပေမဲ့ကိုယ်ထဲမှာပေါ်လာသမျှတရားတွေကိုသူမသိနိုင်ဘူးလား ဟိုပူလာတဲ့သဘောကိုလည်းသူသိတယ်အေးတဲ့သဘောကိုလည်းသူသိတယ်နာတာကျင်တာကြိုက်တာခိုက်တဲ့သူသိတယ်ရတာရအကုန်သိတယ်အကုန်ခန္ဓာကိုယ်ထဲမှာဟိုနေရာကမောမောလေးဖြစ်သွားလိုက်ဒီနေရာကမောမောလေးပေါ်သွားလိုက်ပေါ်လာလိုက်ပြောသွားလိုက်အဲဒါလိုဖောင်းတာပညာလေးတစ်ခုကိုမှန်းယုံနေပဲတကုံလုံးမှာခြုံငုံပြီးတော့တကုံလုံးမှာသူဘာဖြစ်နေသလဲသိသိနေတယ်အဲဒီအဲဒါလိုသိနေတဲ့သဘောတရားဟာတတိတံဘောဇင်ရရသောခေါ်တဲ့ကိစ္စစွမ်းကြီးပဲအင်မတန်ထက်မြက်လာတယ်တဲ့အဲဒါ ဝိပဿနာဉာဏ်အားကောင်းလာရင်အဲ့ဒီတတိတံဘောဇဉ်တရားဒါသာတရားတွေဟာသိထင်ရှားလာတယ်ဘာလို့ဘာဖြစ်လို့သူထင်ရှားနေရတယ်လဲဆိုတော့ရှုမှန်းနေတဲ့အာယုံကိုသူက အာမချော်စီပဲနဲ့ရှိတ်ရှုတက်တဲ့သူကပြီးနေတယ်ပေါ်လာတဲ့တရားကိုလည်းသိတယ်ပြောက်သွားတဲ့တရားကိုလည်းသိတယ်ဖြစ်ပေါ်လာတဲ့တရားကိုလည်းသိတယ်ချုပ်ပြောက်သွားတဲ့တရားကိုလည်းသူကသိတယ်တဲ့ဖြစ်ပြနေတဲ့တရားအကုန်လုံးအမြဲတမ်း သိသိပြီးတော့နေတယ်ဖောင်းတာလေးပေါ်လာတယ်ပြုတ်သွားတယ်ပြီးတယ်ပိန်တာလေးပေါ်လာတယ်ပြုတ်သွားတယ်ပြီးတယ်နာရာကျင်တာကြိုက်တာခဲတာပေါ်လာတယ်ပြုတ်သွားတယ်ပြီးတယ်ပူတယ်အိတ်တယ်သဘောတွေပေါ်လာတယ်ပြုတ်သွားတယ်ပြီးတယ်ရွှင်းရွှင်းနဲ့ပေါ်လာတယ်မြတ်တရားသင်္ခါရယုံ nant တရားတွေဟာပျောက်ပျောက်ပြီးတော့သွားတယ်ဆိုတာသူအမြဲတမ်းသီလရဲ့သီလရဲ့ပဲသူမှရှိနေပါတယ်ဖြစ်နေပြင်းနေတဲ့အကုန်လုံးကို तू က तू တတိကလေးထဲမှာအမြဲတမ်းပြီးနေတယ် ဖောင်းတာလေးမှရင်ဖောင်းတာလေးတွေဟာစကက်စကက်ဖောင်းပြီးတော့စကက်စကက်ပိန်ပြီးတော့သွားတာလေးပြောက်သွားတာတွေသူကပြီးနေတယ်တဲ့ဒီနေရာမှာပေါ်ပြီးတော့ဒီနေရာမှာပဲပျောက်ပြက်ချုပ်ငြိပြီးတော့သွားတာကိုသူကသီလျက်သီလျက်ပဲရှိနေတယ်ဖြစ်တဲ့တရားကိုလည်းသိတယ်ပြက်တဲ့တရားကိုလည်းသိတယ်ဒီလိုဆိုလိုတယ်အတိပ္ပယ်ကဟုတ်လားအာယုံကိုမပျောက်ပြက်စေခြင်းကိစ္စရှိတယ်ဆိုတော့ပေါ်တဲ့မြအာယုံကိုသူကအမြဲတမ်းသိနေတယ် အမြဲတမ်းသိနေပြီဆိုရှင်ဖြစ်လာတဲ့တရားကို तू မသိနိုင်ဘူးလားဖြစ်တဲ့တရားကိုသိနေရင်ပြက်တဲ့တရားကိုတော့ तू မသိနိုင်ဘူးလားဩတတိခိုင်မြဲရင်ဖြစ်လာတာကိုလည်းသိတယ်ပြက်သွားတာကိုလည်းသိတယ်တတိမခိုင်မြဲပြီဆိုရှင်သိရလားမသိတဲ့တိုက်ကြောင်ဖောင်းတာပိန်တာလေးမှန်လို့ရရလားမေးတယ်မှန်ရပါတယ်ဗျာလို့ရှောက်တယ်ဖောင်းတာလေးကဘယ်လိုနေတော့ပိန်တာလေးကဘယ်လိုနေတော့ဘယ်နဲ့မှမနေပါဘူးဖြေတာပါဘာသူကတတိကလေးကအားမမကောင်းသေးပဲကိုဟုတ်တယ်မလားအားမကောင်းတော့သူဖြစ်နိုင်ရဲ့လား မဖြစ်နိုင်သေးဘူးဖောင်းတာလေးဘယ်လိုနေတော့မလို့ဖောင်းတာလေးကတော့ဖောင်းတာလေးပဲသိပါသေးတယ်ဗျာအထူးမသိသေးဘူးလားဆိုမသိသေးဘူးတဲ့ပိန်တာလေးကတော့ပိန်တာလေးဒီတိုင်းပဲသူဘာမှမသိရသေးပါဘူးတဲ့ဖောင်းတဲ့သဘောတည်းဝမ်းပါကြီးပဲသူသိနေရပါသေးတယ်ဆိုတော့တတိကလေးကတော့သူမထင်ရှားသေးဘူးပေါ့ဟုတ်ရမလားဘောဇင်တရားကသူ့မှာမပေါ်သေးဘူးမပေါ်သေးဘူးဆိုတော့ဒီတတိဟာခက်ခင်မြင်းမြဲမရှိသေးဘူးပေါ့အဲ့ဒီသဘောတရားပေါ့ဒါတတိတံဘောဇင်ရရသကုတဲ့ကိစ္စစွမ်းရည်ပဲ ဖြစ်ပေါ်လာတဲ့တရားတွေဟာဖြစ်ပေါ်နေတဲ့နေရာမှာပလင်ပျောက်ပြက်ချုပ်ငြိပြီးတော့သွားတယ်ဆိုတဲ့သိနေတဲ့သဘောတရားဟာခိုင်မြင့်နေတဲ့သဘောတရားဟာဒါတတိတံဘောဇီနေရရာသခေါ်တဲ့ကိစ္စသဘောတရားပဲတဲ့မြတ်စွာဘုရားက Now ပစ္စုပ္ပန်ကဘယ်လိုသဘောတရားလဲဆိုတော့တတိတံဘောဇင်ကောတတိတံဘောဇင်တရားသည်အာရကပစ္စုပ္ပထနောအာယုံကိုစောက်ရှောက်တတ်သောတရားဟုယောဂီတို့အညာထက်မှပေါ်လာ၏ ရုပ်ဝိညာဉ်ထက်မှထင်ရှားပေါ်လာ၏ရုပ်ဝိညာဉ်ထက်မှဘလို့ပေါ်လာမလဲတတိတံဘောဇဉ်တရားပစ္စုပ္ပတန်နဲ့ထင်ရှားလာတဲ့အခါကျတော့အာရခပစ္စုပ္ပတန်သောအာယုံကိုစောက်ရှောက်ထားသောတရားကိုယောဂီတို့ညာထက်မှထင်ရှားပေါ်လာ၏အာယုံတွေကိုစောက်ရှောက်ထားသောတရားပဲလို့သူသိလာတယ်အာယုံတွေကိုစောက်ရှောက်ထားသောတရားဆိုတာ ပေါ်လာတဲ့အာယုံတွေကိုအမြဲတမ်းသူဟာသိလျက်ပဲရှိတယ်ဒါကိုဆိုလိုတယ် ပေါက်လျှောက်ထားတယ်ဆိုတော့ပြုတ်ပြည့်ခြင်းတရားမရှိဘူးပေါ့ပစ္စည်းဥစ္စာတကူကိုမှတန်ဖို့ရှိတဲ့ပစ္စည်းဥစ္စာတကူရှိပေမဲ့မဆောက်ရှောက်တာဘူးဆိုရင်ပစ္စည်းဘာဖြစ်သွားတာတော့ပျောက်သွားတတ်တယ်ပစ္စည်းသွားတတ်တယ်လေးလေးနက်နက်တတိဝိရိယရှိတဲ့ပုဂ္ဂိုလ်ကဒီပစ္စည်းကိုသေသေးချာချာထိမ့်သိမ့်ထားရင်အဲ့ဒီပစ္စည်းကပျောက်ဆုံးခြင်းသဘောရှိသေးရဲ့လားမရှိဘူးတဲ့ဒါသဘောပဲတဲ့ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ် အဲ့ဒီအာယုန်တွေပေါ်မှာလည်းတတိကလေးအမြဲတမ်းစက္ကူနဲ့ကော်ကတ်ထားသလိုပဲဝမ်ဘိုက်ပေါ်မှာအမြဲတမ်းတတိမြဲနေအာယုန်ထဲမှာကတ်ပြီးတော့တတိကလေးရှိနေရင်တဲ့။အော်အရင်ကဆိုလို့ရှိရင်ငါတတိကလေးကမမြဲဘူးအခုကတော့ပြင်အမြဲတမ်းတတိကလေးမြဲနေတယ်လို့ညာထဲမှာအလိုလိုထင်ရှားလာတယ်အဲ့ဒါယောဂီဟာသူကိုယ်တိုင်ပဲသူပြောနိုင်လာတယ်သူကိုယ်တိုင်ပဲသူသိတယ်တဲ့အာယုံကိုစောက်ရှောက်နေတဲ့အနေအချင်းညာထဲမှာထင်ရှားလာတယ် အရင်ကဆိုလို့ရှိရင်ငါအစိတ်ကလေးကမမြဲဘူးပြီးရင်ခဏခဏထွက်တယ်ထွက်လိုက်ဝင်လိုက်ဖြစ်နေတယ်ပေါ်လာတဲ့အာယုံတရားတွေကိုလည်းငါကောင်းကောင်းမွန်မွန်ကမသိနိုင်ဘူးငါမှန်းမှန်းလို့မရဘူးဘာပေါ်လာပြီးတော့ဘာပြောက်သားမှမသိဘူးပေါ်လာတဲ့တရားလည်းဘယ်လိုဖြစ်သွားလဲဆိုတာငါမသိဘူးဆရာသမားကမေ့ရင်ငါဘာမှမဖြေနိုင်ဘူးဟောအခုကြတော့ဖြေဘာပေါ်ပေါ်ပေါ်သမျှအာယုံကိုငါကသိသိချာချာသိတယ်ငါသိတဲ့အတွက်ကြောင့်မို့ငါဆရာသမားကိုသိသိချာချာငါရှောင်းနိုင်တယ်ပြောနိုင်တယ် ငါတတိလေးရအမတန်အကောင်းလာပြီဆိုတာယောဂီညာထဲမှာအလိုလိုပဲထင်ရှားပြီးတော့သိလာပါလိမ့်မယ်တဲ့ဒါအာရကပိစုပဋ္ဌာယသဘောတရားပဲတဲ့ဟုတ်ရဲ့လားဖောင်းတဲ့ပညာလေးကိုသေသေးချာချာမှန်းနေဖောင်းပြီးသဘောတရားသေသေးချာပြုတ်လို့မရဘူးလားရတယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိတယ်မှန်းရင်မှန်းရင်လည်းခန္ဓာကိုယ်မှာပူလာတဲ့သဘောတရားတွေပေါ်လာတယ်ပြောက်သွားတယ်အေးတဲ့သဘောတရားတွေပေါ်လာတယ်ပြောက်သွားတယ်ဘယ်တရားပေါ်ပေါ် အဲ့ပေါ်လာသမျှတရားတွေကပေါ်လာလာပေါ်လာတာလည်းသိတယ်ပျောက်ပြဲသွားတာကလည်းသူကသိသိသွားတယ်အဲ့ဒါအာယုံကိုကုသကစောက်ရှောက်တဲ့အနေနဲ့ထင်ရှားနေလို့သူသိတာပါပဲတဲ့နှုံးမို့ရှင်သူမသိနိုင်ဘူးတဲ့အာယုံကိုသိလက်အမြဲတမ်းဥလှဲ့နေတယ်ဒီလိုဆိုလို့တယ်အာယုံဖဲကိုအမြဲတမ်းဥလှဲ့ပြီးတော့နေတယ်မျက်နှာမူနေတယ်ဟုတ်လားလူတရားကိုသိကျင်ရင်ဘာကိုမှန်းထားရတာတော့ မျက်နာကလေးကိုမှန်ထားရတယ်မျက်နာလေးကိုမှန်သေသေးချာချာမှန်ထားရင်မျက်နာကိုမြင်တာနဲ့နောက်တစ်ခါဒီလူနဲ့တွေးတော့သူကဘယ်သူပဲဆိုတာမသိနိုင်ဘူးလားလူတရားကိုသိကျင်ရင်သေသေးချာချာမှန်မိကျင်ရင်မျက်နာကိုမှန်ထားရတယ်ဒါကြောင့်မို့အဲဟိုဘာဘာခေါ်တော့ခုနိုင်ငံဒီမှာလောက်ထားတဲ့ဘာတွေလဲမပုတ်တင်တွေရှိရမလားမပုတ်တင်ဆိုတာနောက်ကျောက်ကိုရောက်သလားဥနှာကိုရောက်သလားဓာတ်ပုံဘာယူထားရတာတော့ ဟောမျက်နှာရိုက်ထားရတယ်မျက်နှာလေးမှာလည်းပဲဘယ်နေရာမှာခုသွားယူအတင်းအရန်သွားယူတာပါတခါလေအင်းရုပ်ရည်အဲ့လိုသွားယူတာပါပဲသူတတိပေးနေမှသူမသိဘူးသူကချက်ကိုချက်ကအတင်းပြည့်ရထင်ပါရဲ့ယောဂီကဟုတ်လားဒါကြောင့်မို့တတိပံဘောရှင်တရားတွေခိုင်မြဲလာရင်သွားပုံလာပုံနေပုံထိုင်ပုံလေးရဘလို့နေတာတော့အချိုးကျလာတယ်အရင်ကြီးလာတယ်ပြင်မွေးလာတယ်စိတ်ကလေးကလိမ္မာလာပြီဆိုတော့သွားလာနေထိုင်ပုံလေးကလည်းဘာဖြစ်သွားမလဲရင်ကြီးသွားတာပဲ လူတရားကိုယ်အမူအရာနှုတ်အမူအရာတွေမရင်ကျေးဘူးမသိမွေးဘူးရိုင်းဆိုင်နေတယ်ဆိုတာအတွင်းကစိတ်ကရိုင်းဆိုင်နေလို့အတွင်းကစိတ်ရိုင်းဆိုင်နေရင်သူကကိုယ်အမူအရာနှုတ်အမူအရာတွေကလည်းပဲသွားပုံလာပုံတွေကလည်းပဲအချို့မကြဘူးရိုင်းတယ်ပြောဖို့ဆုံးဖို့လေးကလည်းပဲရိုင်းတယ်ရိုင်းနေတတ်တယ်ဟောအတွင်းစိတ်ကလေးကလိမ္မာတော့အချုပ်ကြသွားပြီဆိုရင်တော့ပြောစရာရှိသေးလားပြောစရာမရှိဘူးနည်းနည်းပါးပါးပဲပြုစရာပြင်စရာကြံတော့တယ် ယောဂီဆိုတာအဲ့ဒီလိုလိုက်နာရတယ်ယောဂီတို့မျက်စိလေးကမျက်စိလေးကတော့အောက်ကိုခြာရတာမျက်စိကအပေါ်ထောင်လို့လန်းနေတယ်အဲ့ဒါလေးတွေကတော့ဟိဒါအဆင်ပြေတဲ့ဟာပြီးပြီပဲနော်ဟုတ်ရမလားအဆင်ပြေဘူးဒါကြောင့်ယောဂီကတော့ तू က तू မျက်စိလေးကတော့အောက်ကိုခြာရတယ်ဆရာသမားအမြင်အောက်ချလာဒါကသူမျက်လုံးစိတ်ချပြစ်ခါကျတော့မျက်လုံးအပေါ်ထောင်နေတဲ့ခါလဲဟောလေထီးတဲ့လူပေါ့လေလေထီးထားလိုက်ယောဂါဆိုလူပေါ့မျက်နှာအပေါ်လန်းပြီးတော့အချီစိုက်ပြီးတော့အပေါ် ဖောင်းနေတယ်အဲ့ဒါတွေကတတိသံဘောဇဉ်တရားတွေအာမကောင်းသေးဘူးကြိုးစားဖို့လိုရဲ့ယောက်ျီတို့နားလိုက်တော့မလားဥပမာတတိသံဘောဇဉ်တရားအကောင်းလာရင်ဘာနဲ့တူတယ်လဲလို့ဆိုတော့ဆွဲကလေးတွေစာစာစာကလေးတွေအဲခိုခိုလေးတွေကိုပယ်စေပယ်တော့ဟောဆန်တော့ကျွေးခါကြတော့အထုံးသမီးကလက်ကောက်တယ်မဟုတ်လားလက်ကနေလက်ကနေလက်ကောက်တယ် လက်ကောက်တဲ့နေရာမှာကောက်တိုက်ကောက်တိုင်းအဲ့ဒီပဲလုံးလေးခြံလုံးလေးတွေကိုဒီခိုလေးတွေကနှုတ်တိနဲ့ကောက်တိုက်ကောက်တိုင်းဟာဒီပါခဲ့တယ်နှုတ်တိထက်မှာပါပါအောင်သွားဦးလားဩလွဲတာသိရှိရလားသိမရှိဘူးလွဲတာသိမရှိဘူးနှုတ်တိမှာတက်ကနေတက်ကနေဖလက်ပြီးတော့ကောက်သွားတာပါပဲခြံလုံးလေးပဲလုံးလေးတွေအများကြီးပဲဒါပေမဲ့သူခန္ဓာကိုယ်လေးလှက်လှက်လှက်လှက်ပြီးတော့သူကောက်သွားရတာအကုန်လုံးသူနှုတ်တိထက်မှာပါပါသွားတာပါပဲဒါလိုပဲတတိခိုင်ရလာပြီတတိအကောင်းလာပြီဆိုရှင်ဘယ်အာယုံပဲရှုရှု ရှုတဲ့အာယုအကုန်လုံးဟာတတိထဲမှာပဲထိုင်နေပြီးတော့လာတယ်။ဖောင်းတယ်ပင်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်စိုက်တယ်ခဲတယ်ပူတယ်အေးတယ်ရတယ်ရန်တယ်စသဖြင့်အာယုတွေဘလောက်များများအာယုတွေဘလောက်ပေါ်နေပေါ်နေသူရဲ့တတိထဲမှာသူ့လက်ထဲမှာသာလေအဲ့ဒီအာယုတွေဟာဖမ်းမိလျက်သားဖမ်းမိလျက်သားရှင်ရှားနေတတ်တယ်တဲ့။ဟုတ်ရဲ့လား။အဲ့ဒီသဘောတရားဟာယောဂီရဲ့ဉာဏ်ထဲမှာရှင်ရှားနေတဲ့အာရကပိစုပဋ္ဌာန်ရဲ့သဘောတရားပဲတဲ့။ လူရင်းမှာကတော့တတိကအာယုံစီကိုအမြဲတမ်းလှည့်ပြီးတော့နေတယ်အာယုံကိုနောက်ခိုင်းပြီးတော့သူဘယ်တော့မှမနေဘူးတဲ့အာယုံစီကိုသာမျက်နှာမူပြီးတော့နေတယ်ဒီတက်ပုံလင်အောင်ပြောမယ်ဆိုရင်အာယုံအကုန်လုံးကိုသူကခြုံငိုပြီးတော့သူသိလျက်ပဲတဲ့အဲ့ဒါတတိသံဘောဇဉ်တရားပြစ္စုပ္ပထာသဘောနားလည်တယ်မဟုတ်လား အဲဒီလို လက္ခဏာရတာပြစုပဋ္ဌာန်အနေနဲ့ထင်ရှားလာပြီဆိုရင်ဟောယောဂီတဏ္ဍာမှာတတိတံဘောဇဉ်တရားတွေကောင်းကောင်းဖြစ်နေပြီတဲ့ဒါကြောင့်မို့တတိတံဘောဇဉ်ရောတတိတံဘောဇဉ်တရားသည်အပိလာဘနာလက္ခဏောဘူတံအစဉ်မပေါ်လွင်ပဲအာယု၌ခိုင်မြဲခြင်းလက္ခဏာရှိ၏တတိတံဘောဇဉ်ရောတတိတံဘောဇဉ်တရားသည်အသံမောသရသောအာယုကိုမပြောက်ပြဲစေခြင်းကိစ္စရှိ၏ အာယုံကိုပျောက်ွယ်မသွားအောင်အောင်မေခြင်းကိစ္စရှိအမှန်ရနေခြင်းကိစ္စရှိ၏တတိသံဘောဇင်ကတတိသံဘောဇင်တရားသည်အာရကပိစုပဋ္ဌနောအာယုံကိုစောက်ရှုဒသောတရားကိုယောဂီရဲ့ညာထက်မှထင်ရှားလာ၏အာယုံကိုအစောက်အရှောက်နေအဖြစ်ညာထက်မှထင်ရှား၍လိုက်ပေါ်လွန်၍လာ၏အာယုံစီသုတ်သာရှေ့ရှု၍တတိကလျက်ရှုလျက်မှား၍နေ၏အဲ့ဒါတတိသံဘောဇင်တရားရဲ့ သဘောလက္ခဏာသဘောရာသာသဘောပြစ္ဆုပဋ္ဌာန်သဘောပဲအထင်ရှားသောဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်မှောင်နေတဲ့အခါမှာဘာမြင်တာလို့ထက်ခနဲ့မိလေးထွန့်ရခါကြတော့အလင်းရောင်လေးတွေမမြင်ဘူးလားဟောလင်းရောင်မြင်လားဘာလို့မြင်လာတော့အဲ့ဒီလင်းရောင်လေးရှိတဲ့နေရာလေးတွေမှာဘယ်နေရာမှာဘာလေးတွေရှိနေတယ်ဆိုတာမသိဘူးလားသိပါဘူးဘာလို့သိတာတော့ အလင်းရောင်တွေရှိအလင်းရောင်မရှိခင်ကအဲ့ဒီနေရာတွေမှာဘာရှိရဆိုတာသိရလားသိရပါဘူးဒါလိုပဲတတိသဘောစဉ်တရားအားကောင်းလာပြီလက္ခဏာရတာပိစုပ္ပထာသဘောတရားအားကောင်းလာပြီဆိုရှင်မိရောက်မိရောက်ရှိနေတဲ့နေရာကျန်းမ်းတဲ့နေရာတွေမှာရှိတဲ့အရာဝတ္ထုကိုပိုင်ပိုင်ခြားခြားတကယ်သိနေသလိုပဲလေလက္ခဏာသဘောရာသသဘောပိစုပ္ပထာသဘောတရားတတိသဘောစဉ်တရားအထင်ရှားရောက်ကြီးမှာပွားများပြီးနေပြီးပေါ်လာပြီးဆိုလို့ရှိရင်ပေါ်လာတဲ့အာယုအကုန်လုံးကိုသူဟာတကုံလုံးမှာ ခြုံငုံပြီးတော့အကုန်လုံးသိလျက်ပဲသိလျက်ပဲရှိတယ်သူမသိတဲ့ဆိုတာတော်တော်နည်းတယ်တဲ့အဲ့ဒါတတိတံဘုဇ္ဇင်တရားလက္ခဏာရတာပြစုပဋ္ဌာန်သဘောဒါသာမုကလေးဆိုရအောင်လက္ခဏာရတာပြစုပဋ္ဌာန်မလောစဒံစောက်ခံနေသည်မလောစဒံစောက်ခံနေသည် နာအာယုကို မလောက်အောင်အမြဲတမ်းစောက်ပြီးတော့သူဖမ်းနေတယ်ဒါလက္ခဏာရဲ့သဘောဒါလက္ခဏာရဲ့သဘောအာယုတွေကိုမလောက်အောင် စောက်ပြီးတော့သူဖမ်းနေတယ်တဲ့ထိအောင်ဖမ်းနေတယ်မိအောင်ဖမ်းနေတယ်ပြအောင်ဖမ်းနေတယ်တဲ့မလောစဒံစောက်ထမ်းနေသည်ဖြစ်ပြဲသေး၍မမေးစေသည်ဒါရဘခေါ်တဲ့ကိစ္စသဘောတရား ဖြစ်နေတဲ့တရားတွေပြည့်နေတဲ့တရားတွေကို तू မမေးဘူးမမေးဘူးဆိုတော့တတိယနေတယ်ဗော တတိယနေတယ်ဆိုတာပြီးနေတယ်ဗောဖြစ်ပေါ်လာတဲ့တရားကို तू သိတယ်ပြည့်သွားတဲ့တရားကို तू သိတယ်ဘယ်တော့မှ तू တတိကလေးကမေးပြီးတော့မရှိဘူးတဲ့ပေါ်လာတဲ့တရားတွေပြောက်သွားတဲ့တရားအကုန်လုံးသူကပြီးလျက်ပြီးလျက်ပဲမှန်းလဲမှန်းလဲပဲရှိနေတယ်ဒါတတိတံဘောဇဉ်တရားရဲ့ရာသခေါ်တဲ့ကိစ္စသဘောပဲဖြစ်ပြသက်၍မမေ့စေပြီ အာယုံရှိရှုသမှုထင်သည်အာယုံဖဲကိုမျက်နှာမူနေတယ်အာယုံရှိရှုဆိုတာအာယုံဖက်ကိုတတိကလေးကမျက်နှာမူလျက်ပြီးတော့နေမူလျက်နေတယ်မျက်နှာမူနေတယ်မျက်နှာမူနေဆိုတော့လာတဲ့အကုန်လုံးကသူကပြီးမယ်ထင်ရှားနေတယ်သူသိမှာ အာယုံရှေးရှုစောက်မှုထင်သည်အာယုံရှေးရှုစောက်မှုထင်သည်မြတ်တတိမှန်သည်ဘောဇင်မီမလောစဒန်းစောက်ထမ်းနေသည်ဖြစ်ပြသည်၍မမေ့စေသည်အာယုံရှေးရှုစောက်မှုထင်သည်အာယုံရှေးရှုစောက်မှုထင်သည်မြတ်တတိမှန်သည်ဘောဇင်မီ မလောစတံစောက်ထန်းနေသည်ဖြစ်ပြသည်၍မမေ့စေပြီအာယုံရှိရှုစောက်မှုထင်သည်မြန်တတိမှန်သည်ဘောဇင်မီကဲနှခေါက်ထုတ်ကြည့် Thank you. ပฏิသင်္ဘောစဉ်တရားရဲ့လက္ခဏာရာသာပိစုပဋ္ဌာန်သဘောအဲ့တော့တတိသင်္ဘောစဉ်တရားဖြစ်ခြင်းအကြောင်း၄ပါးရှိတယ်ဥပ္ပါဒာယဥပ္ပါနန္နဝါဘာဝနာယပါရိပုရိယပစ္စယဟွန်တိတတိသံဘောစီဖြစ်ခြင်းအကြောင်းလေးပါဥပ္ပါဒာယမပေါ်သေးတဲ့တတိတမာရိဝိပဿနာပညာတွေဖြစ်ပေါ်လာဖို့အကြောင်းလည်းဖြစ်တယ်ဖြစ်ပေါ်လာပြီးတဲ့ အဲတတိသမာဓိဝိပဿနာပညာတရားတွေပုံမူပြီးတော့ပြီးပြီးစုံစုံဖြစ်ပေါ်လာဖို့အကြောင်းတရားများလည်းဖြစ်ပါတယ်တဲ့ဒီတတိသံဘောဇဉ်တရားဖြစ်ပေါ်လာလဲဆိုလို့ရှိရင်တဲ့အဲမဖြစ်သေးတဲ့တတိသမာဓိပညာတရားတွေဝိပဿနာဉာဏ်တွေဖြစ်ပေါ်လာဖို့အကြောင်းတရားလည်းဖြစ်တယ်တဲ့ဖြစ်ပေါ်လာပြီးတဲ့ဝိပဿနာဉာဏ်တွေတတိသမာဓိဝိပဿနာဉာဏ်တရားတွေပုံမူပြီးတော့အဲပြီးပြီးစုံစုံဖြစ်ပေါ်လာဖို့အကြောင်းလည်းဖြစ်ပါတယ်တဲ့ကျန်ကန်ကဥပ္ပါဒါယ ဥပ္ပန္နနဝဘာဝနာယပါရိပုရိယပစ္စယဟွန်တိသတ္တရောဓမ္မတတိတံဘောဇင်္ဂကဥပါဒါယသံဝတ္တိတတိတံဘောဇင်္ဂတတိတံဘောဇင်တဲ့ဥပါဒါဖြစ်ပေါ်လာခြင်းကသတ္တရောဓမ္မလေးပါးသောတရားတွေသံဝတ္တိဖြစ်ကြကုန်၏တတိတံဘောဇင်တရားဖြစ်ပေါ်ပုံရအတွက်အကြောင်းလေးပါးလိုအပ်တယ်ယောဂီများမှာတတိတံဘောဇင်ယောဂီမှာဖြစ်ပေါ်ပုံရအတွက်အကြောင်းဘယ်နှပါးလိုအပ်တာတော့ ဒါနားလည်ထားရမယ်ဒါအသိအရေးကြီးတယ်တေတတိတမဇင်ယံနှင့်မုဋ္ဌသတိပုဂ္ဂလပရိဝိဇနာတာ၃ဥပါတိတသတိပုဂ္ဂလသေဝနာတာ၄တထဒီမုဋ္တတာကျန်ကန်ကထာဂရဆရာကဖွင့်ပြထားဒီနေရာမှာနံပါတ်၁တတိတံဘောဇဉ်ဖြစ်ခြင်းအကြောင်း၄ပါးမှာနံပါတ်၁အကြောင်းတတိတံပဇင်ယံတတိတံပဇင်ယံဆိုတာအမြဲတမ်းတတိ ပညာရှိနေရမယ်တတိပညာတရားအမြဲတမ်းရှိနေရမယ်ယောဂီသနာမှာအမြဲတိုင်းပေါ်တိုင်းပေါ်တိုင်းကိုမှတ်ရနေရမယ်သွားတိုင်းလာတိုင်းနေတိုင်းထိုင်တိုင်းစားတိုင်းတောက်တိုင်းအမြဲတမ်းအဆက်မပြတ် တတိပညာတရားတွေရှိနေရမယ်သိခင်ညာတရားရှိနေရမယ်တတိယတဲ့အမှန်တတိတွေလည်းရှိနေရမယ်သိခင်ညာလည်းရှိနေရမယ်အဲ့ဒါလို့တတိနဲ့ပညာတရားတွေအမြဲတမ်းရှိနေလျင်တတိတံဘောဇဉ်တရားဖြစ်နိုင်တယ် သွားတိုင်းလာတိုင်းစားတိုင်းတောက်တိုင်းနေတိုင်းထိုင်တိုင်းအရာရာမှာလုံးဝအိပ်ပျော်နေတဲ့အချိန်ကိုလှပြီးကြံတယ်နဲ့အချိန်မှာနိုးနေတဲ့အချိန်အသိပေါ်နေတဲ့အချိန်မှလည်းညမှာအမြဲတမ်းတတိဟာရှိနေစရာတဲ့ပညာညာစီခြင်းလည်းရှိနေစရာတဲ့တတိဆိုတာညာရှိမှခိုင်မြဲတယ်ပေါ်လွင်တယ်ညာရှိတဲ့တတိညာမရှိတဲ့တတိတတိနှမျိုးရှိတယ် ဉာဏ်ရှိတဲ့ဉာဏ်နဲ့ရှင်သောတတိကပုံမူခိုင်မြဲတဲ့အာကောင်းတဲ့ဉာဏ်မရှင်တဲ့တတိက အာနဲ့တဲ့အာကောင်းတဲ့တတိအာနဲ့တဲ့တတိနှမျိုးရှိတယ်ဉာဏ်နဲ့ရှင်သောတတိသည်အာကောင်းတယ်ဉာဏ်မရှင်သောတတိသည်အာနဲ့တယ်ဒါကြောင့်မို့တတိသမဇဉာဏ်ဉာဏ်ရှင်သောတတိဟာအမြဲတမ်းရှိနေပါစေတဲ့သွားတိုင်းလာတိုင်းနေတိုင်းထိုင်တိုင်းဈဉ္ညာချက်တိုင်းပေါ့အမြဲတမ်းပေါ့အဲ့ဒါနံပါတ်1အင်္ဂါ ညာနှင်းရှင်သောတတိရှိရမယ်အမျက်ရှင်ရမယ်နံပါတ်1မௌထာတတိပုဂ္ဂလပရိဝိဇနတာတတိမေးလျော်တဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်တတိမေးလျော်တဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်ဟုတ်ပြီတော့ဟိုလူနဲ့စကားပြောလိုက်ဒီလူနဲ့စကားပြောလိုက်ဟိုဆောင်ကူးလိုက်ဒီဆောင်ကူးလိုက်အဲဒါလိုအမှန်တတိမရှိဘဲနဲ့ တွေးကြရနေတဲ့ပြောတယ်ဆိုတာကိုမလိုက်နာပဲတဲ့အစိကမယုံမသေးပဲနဲ့အဲ့ဒါလိုနေတဲ့တတိမရှိတဲ့ပုဂ္ဂိုလ်ကိုဘာလို့ပါမလို့ရှောင်ကျင်ရတယ်ဒါရှိတတ်တယ်ဟိုမှာအုပ်စုလေးနဲ့ဒီမှာအုပ်စုလေးနဲ့ဟောစကားပြောတတ်တယ်တွေးရင်စကားပြောတတ်သူကအရှိလိုက်ရှာလိုက်အလူစကားပြောကိုအဖော်ရှာတတ်တယ်အဲ့ဒါအဲ့ဒါယောဂီတွေများရှိရလားရှိပါဘူးอืมရှိရနော်ဒါမရှိသေးဘူးပေါ့တရားအတွက်ယောဂီကဒီဒီလိုယောဂီများရှိသေးရလား မရှိသေးဘူးရှိသေးသလားမရှိသေးဘူးတဲ့အမြဲတမ်းတတိတံပစဉ်တရားရှိရမယ်ဆိုတော့စကားပြောရင်တတိတံပစဉ်တရားရှိသေးလားမရှိပါဘူးစကားပြောရကနေပြီးတော့ပြဿနာတွေပေါ်လာတတ်တယ်တရားနဲ့တရားဟိုအကြောင်းဒီအကြောင်းနိုင်ငံရေးအကြောင်းစီးပွားရေးအကြောင်းဖြစ်လာတတ်တယ်ဒါအထုသိထားရတယ်ဒါတွေမရှိတတ်ဘူးလားရှိတတ်တယ်ဒါကြောင့်မုဋ္ဌတတိပုဂ္ဂလပရိယုဇနတ္တတတိမေးလျောတဲ့ပုဂ္ဂိုလ်ရှောင်ကျင်ရမယ်ကျမ်းဂန်ကဘာပြထားတယ်လဲလို့ဆိုတော့ ဗတ္တနိခိတကာကတရိပေမုထတတိပုဂ္ဂလေဗတ္တနိခိတကာကတရိပေမုထတတိပုဂ္ဂလေဒါဝတ္ထုကြောင့်ပြောပြထားမှာအောင်ပါပေါ့ကြည်ကန်းတကောင်ဟာအိမ်အိမ်ကနေပြီးတော့ထမင်းခဲတကူသွားချီလာတယ်ကြည်ကန်းတကောင်အဲ့ဒီကြည်ကန်းတကောင်ဟာဗတ္တနိခိတကာကတရိပေဆိုတာကိုဗတ္တနိခိတထမင်းခဲကြီးတခဲကိုကြည်ကန်းတကောင်ကအိမ်အိမ်မှာသွားရလာဘူးသူသွားချီလာတာပေါ့လေ သွားချီလာပြီးတော့သူကသစ်ပင်ဒီပင်ပေါ်မှာအကိုင်းလေးပေါ်မှာနားနေတယ်ချီကန်းကသူ့ပါးစားထဲမှာထမင်ကြက်တဲ့ခဲကိုချီလာပြီးတော့သစ်ကိုင်းပေါ်မှာနားနေနားနေတဲ့အဲ့ဒီအချိန်မှာခွေအားတကောင်ကချီကန်းပါးစားထဲမှာထမင်ခဲကိုမြင်တော့တဏှာနဲ့ပြေးလာပြီးတော့အဲ့ချီကန်းနားနေတဲ့သစ်ပင်သစ်ကိုင်းအောင်နေသူကဘာလာပြောတော့ဆိုတော့အသင်ကြီးမင်းတဲ့အသင်ကြီးမင်းရဲ့ခန္ဓာကိုယ်ကြီးကရွှေရောင်လေးပဲရွှေရွှေရောင်လေးလိုပဲတည်စားတာပဲဝါဝင်းထိန်တာပဲတဲ့ကြီးအာကကြီးအာက ကြည်ရလာနှုတ်တယ်ပေါ့လာလာလိန်တာပေါ့ထမင်ကဲသူရချင်တာကိုရှင်ကြီးမင်းသင်ချင်းမင်းကလောကမှာရှိတဲ့တရိษံရထမှာတော့သင်အကြီးမင်းကအလှဆုံးပဲတဲ့ဟောကိုကိုမြှောက်ကြည့်တော့ချိမြောက်ပြီးပြောရင်တတ္တဝါတွေဘယ်လိုနေတော့သဘောကျသလားသဘောမကျဘူးလား ဒါလည်းပဲတန်ရမှာကောင်းပါတော့မတန်ဘူးရှင်သိမကောင်းဘူးပေါ့သင်ချင်းကြီးရခန္ဓာကိုယ်ကရှူဝါလေးရှူရှူရောင်လေးဝါတယ်ဆိုတာဟုတ်တယ်မဟုတ်ဘူးလားဟုတ်ပါဘူးအကြည့်ကဘဝင်ရင်တော့ဟောငါခန္ဓာကိုယ်ငါအနိမာတော့မဲနေတာဒါပေမဲ့တခွေရမျိုးလားရှူဝါရောင်ဆိုသူလက်ကြည့်တော့သူကိုသူကိုလေးသူတန်ဟိုလက်ကြည့်ဒီလက်ကြည့်အဲသူကသူလက်ဝါကျင်ဝါလာမှာပေါ့အဲသင်ကြီးကြီးကလည်းပဲရုပ်အမတန်ချောတယ်ဟောလောကမှာတော့ဖြင့်အယုတ်အချောဆုံးပဲတဲ့အဲဒါလိုမျိုးမျိုးအဲ့ဒီခွေအားတွေပြီးတော့ တိပင်အောက်ကနေပြီးတော့သမင်ခဲလို့ကြီးလို့ကြည်ကန်းကိုမြှောက်ပြီးတော့ပြောတော့ကြည်ကန်းကသဘောကျပြီးအာအာအော်ရခါကျပါဇက်တဲ့သမင်ခဲအောက်ပြကျသွားတာတခါဟုတ်ပါကြည်ကန်းအော်ရခါကျဘာလဲသွားတာလို့ကြည်ကန်းအော်တော့ပါဇက်ထဲမှာရှိတာသမင်ခဲပါပြီးသွားပြီလေအောက်ပြကျသွားရောအဲ့သမင်ခဲကိုခွေးကခြီပြီးတော့ပြေးသွားလေရောတခါလေခွေးကဘာလို့သူ့လာနှုတ်တာတော့လာပြောတာတော့အာထမင်းကဲလူရင်လို့လူကအဲ့ဒါလိုပဲပါဇာထဲမှာပြင်ပန်းမရှာလာထမင်းကဲကြီးတာအကြီးကန်း အာအာအော်လို့သူမျက်ကမြောက် ပြီးတော့မဟုတ်ကဟုတ်ကမြောက်ပြီးတော့ပြောတာလဲသဘောကျပြီးအော်လိုက်တာသမင်းကဘာဖြစ်သွားတာလို့ဒါလိုပဲအဲတတိမရှိတဲ့ပုဂ္ဂိုလ်ဟိုကြံ့ကံများလားမမှီဝဲရဘူးတဲ့စကားပြောတဲ့ပုဂ္ဂိုလ်ဟာစကားသူများကိုစကားပြောတတ်တဲ့ပုဂ္ဂိုလ်ပြန်ပြောတတ်တဲ့ပုဂ္ဂိုလ်စကားပြောတဲ့ပုဂ္ဂိုလ်ကဘာနဲ့တူတယ်လဲဆိုခွေအားနဲ့တူတယ်ဘာနဲ့တူရလို့အဲစကားပြန်ပြောတဲ့ပုဂ္ဂိုလ်ကတော့ဖြစ်ကြီးကန်းနဲ့တူတယ်ယောဂီတို့ ဘာတူတာလို့အဲကြည်ကန်းပါးစပ်ထဲကကိုမှန်လေရှုလဲနေတဲ့အမှန်တည်းဟာသကားပြောလိုက်တော့ဘာဖြစ်သွားတာလို့မှန်မလို့သွားဘူးလားတတိလုံးမသွားဘူးလားဩတတိလောသွားတယ်ဒါလိုပဲတဲ့စကားပြောတဲ့ပုဂ္ဂိုလ်ကကြည်ကန်းတဲ့ခွေအားနဲ့တူတယ်တဲ့သူများကိုစကားလိုက်လိုက်ပြောတဲ့ယောဂီကဘာနဲ့တူတာလို့ခွေအားနဲ့တူတယ်ပြန်မရအောင်မယ်စကားလိုက်ပြောတတ်တဲ့ယောဂီကဘာနဲ့တူတာလို့လာမေးလို့ ပြန်ပြီးတော့ပြောတဲ့ယောဂီကဘာနဲ့တူတာတော့တရိစ္ဆာန်တရိစ္ဆာန်လောကမှာတော့ဟောဒီတရိစ္ဆာန်နဲ့ကောင်းအညာဆုံးတရိစ္ဆာန်ပဲအညာဆုံးတရိစ္ဆာန်ပဲခွေအာလကြီးကဟာလေအညာဆုံးပဲဒါရမို့စကားပြောရင်သူများကိုစကားလိုက်ပြောရင်ဘာနဲ့တူသွားမလဲကိုကပြန်ပြီးတော့ပြောရင်ဘာနဲ့တူသွားမလဲကြည်ကံယောဂီမဖြစ်စေနဲ့ခွေအာယောဂီမဖြစ်စေနဲ့ပေါ့ဒါရမို့အဲမုဋ္ဌတတိပုဂ္ဂလပရိဝိဇ္ဇနာတာ တတိကင်းပြောင်မေးလျော်၍နေတတ်တဲ့ပုဂ္ဂိုလ်ကိုအမြဲတမ်းရှောင်ကျင်ရမယ်တဲ့နားလည်ထားရတယ်နံပါတ်3ဥပါတိတတတိပုဂ္ဂလဇူဝနတ္တာတတိရှိတဲ့ပုဂ္ဂိုလ်နဲ့မှီဝဲပြီးတော့နေပါတဲ့ဥပါတိတတတိပုဂ္ဂလဇူဝနတ္တာတတိကောင်းတဲ့တတိရှိတဲ့ပုဂ္ဂိုလ်နဲ့မှီဝဲပြီးတော့နေပါစိတ်ကပ်ပြီးတော့နေပါတဲ့အဲ့ဒါနားလည်ဖို့လိုပါတယ်စကားမပြောတဲ့လူနဲ့တွဲနေရတယ်အမှန်ကောင်းတဲ့လူနဲ့တွဲပြီးတော့နေရတယ် သူမှန်းလိုက်သူငါလည်းရအောင်မှန်းမယ်ဆိုတဲ့သဘောရှိရတယ်ယောဂီတွေကတချို့ကဒီလိုမဟုတ်ဘူးဘယ်လောက်မှပြောပြောဘယ်လောက်မှဆုံးမဆုံးမဆုံးမမနိုင်ရတဲ့ယောဂီတွေကလည်းရှိသေးတာကိုဒါရှိသေးတယ်ဆရာတော်မသိပါဘူးသူရန်ရန်ပြောနေတယ်သူတို့ကအဲ့လိုလာသေးတယ်ကြားတဲ့အခါရန်ပြောရတာပေါ့ဒါယောဂီတွေမှာတတိနဲ့သွားမှဆိုလို့ဝိပဿနာဉာဏ်အားနဲ့သွားမှဆိုလို့ဒါတွေကပြောနေရတယ်နံပါတ်3ကတတိရှိတဲ့ပုဂ္ဂိုလ်နဲ့မြှွယ်ပြီးတော့နေပါတဲ့ နံပါတ်၄နံပါတ်၄ကဘာလဲဆိုတော့တထာတိမုတ်တတာတတိပံဘောဇဉ်တရားဖြစ်အောင်အမြဲတမ်းနှလုံးသွင်းပြီးတော့နေမယ်ဆိုတာအမြဲတမ်းကိုက်ညွန်ပြီးတော့ထားပါတဲ့စိတ်ကလေးကိုငါဟာတတိပံဘောဇဉ်တရားဖြစ်အောင်အမြဲတမ်းနေမယ်လို့တတိပံဘောဇဉ်တရားပေါ်မှာစိတ်ကလေးကိုက်ညွန်ပြီးတော့အမြဲနေပါအမြဲထားပါဒါတထာတိမုတ်တတာလို့ခေါ်တယ်ပေါင်းလိုက်တော့တတိပံဘောဇဉ်ဖြစ်ခြင်းအကြောင်းဟာ၄ပါး နံပါတ်1တတိသမဇင်ယံဉာဏ်နဲ့ရှင်သောတတိရှိပါစေဉာဏ်နဲ့ရှင်သောတတိအမြဲရှင်ပြီးတော့နေပါစေနံပါတ်2မောထတတိပုဂ္ဂလာပုရိဝိဇနတ္တာတတိပြောက်ပြက်မေလျောတတ်သောယောဂီကိုရှောင်ကျင်ပြီးတော့နေပါလေစကားပြောတတ်သောယောဂီကိုရှောင်ကျင်ပါလေမိတ်ဆွေဖတ်တတ်သောယောဂီကိုရှောင်ကျင်ပါလေနံပါတ်3 ဥပတိတတတိပုဂ္ဂလာသဝနာတာတတိခိုင်မြဲတဲ့အမှန်ကောင်းတဲ့ယောဂီနဲ့ရှင်တွယ်ပြီးတော့နေပါလေနံပါတ်၄တထတိမုတ်တတာတတိသဘောစဉ်တရားအမြဲတမ်းဖြစ်အောင်ငါကြိုးစားမယ်လို့အမြဲတမ်းနှလုံးသွင်းပြီးတော့နေပါလေတဲ့အာတတိသဘောစဉ်တရားဖြစ်ခြင်းအကြောင်း၄ပါးကဲဆံမလေးဆိုကြအောင်တတိပံပဇင်အမြဲရှင် သူကနံပါတ်1အင်္ဂါနော်တတိသံပဇင်အမြဲရှင်ထိုတွင် စိတ်ညွန့်ပါထိုတွင်စိတ်ညွန့်ပါဆိုတာနံပါတ်၄အင်္ဂါနံပါတ်၄နဲ့နံပါတ်၄ထိုတွင်စိတ်ညွန့်ပါဆိုတာတတိတတိသံဘောစဉ်ဖြစ်ဖို့ရနေတာစိတ်ကိုညွန့်ကင်ထားပါဒါဆိုလိုပဲတတိသံပဇင်အမြဲရှင် ထိုတွင်စိတ်ညွတ်ပါမေသူရှောင်လွှဲတတိမြဲမိဝဲစိကပါမိသူရှောင်လွှဲတဲ့နံပါတ်1 တတိမဲတဲ့ပုဂ္ဂိုလ် အမှန်မရှိတဲ့ယောဂီကိုရှောင်လွှဲပြီးတော့နေပါရှောင်ကျင်နေပါတဲ့တတိမဲမိဝဲစိကပါတတိမဲတဲ့တတိရှိတဲ့ယောဂီနဲ့မိဝဲစိကပြီးတော့နေပါတဲ့မေသူရှောင်လွှဲမေသူရှောင်လွှဲတတိမဲတတိမဲမိဝဲစိကပါတတိဖြေရေးအကြောင်းလေးညွန်သေးထကထာ တတိတံဘောဇဉ်ဖြစ်ဖို့အကြောင်း၄ပါးကိုအထက်ကရာဆရာကဖော်ပြထားတဲ့လမ်းညွှန်ပြထားတယ်တဲ့တတိဖြည့်ရေးအကြောင်းလေးညွန်သေးထကထာတတိသံပဇင်အမြဲရှင်ထိုတွင်စိတ်ညွန့်ပါမေသူရှောင်လွှဲ တိမြဲမိဝဲစိကပံတတိဖြည်ရေအကြောင်းလေးညောသေးထကထာကဲဆိုကြည့်နှစ်ခေါက်လောက် ဘုရားဟောကြားတော်မူအပ်သောတတိပံဘောဇဉ်တရားတော်ဒေသနာတော်အများကိုယုံသေးစွာကြားနာကြကုန်သောဓမ္မသဝနာကုတုကစေနာပေါင်းတို့ကြောင့်အာလုံသောယောဂီသူတော်စင်တို့အတန်တမ်းမှာတတိပံဘောဇဉ်တရားဖြစ်ခြင်းအကြောင်းလေးပါတို့အသီးသီးပြပြစွာအောင်ပွားများကြိုးစားအထောက်နိုင်ကြ၍ထိုတတိပံဘောဇဉ်များတရားဆွမ်းသာတိကြောင့် မိမိတို့တကယ်တမ်းလိုလားတောင့်တနေသောမညာဘုံညာနိဗ္ဗာန်တရားထုတရားညာကိုလွယ်ကူသောအသိဉာဏ်ဖြင့်အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း